မင်္ဂလာပါခင်ဗျာ1328ခုတပုတ်တွဲလာဇန်10ရက်1969ခုဖေဖော်ဝါရီလ19ရက်ရန်ကုန်မြို့သာသနာ့ရေးတာဖိုင်ရင်ဓမ္မာယုံ၌တရားတော်နာကြရန်ကြွရောက်လာကြတဲ့သူတော်စင်ပေါင်းတို့ခင်ဗျာဒီကနေ့တရားဟောကြားတဲ့ပုဂ္ဂိုလ်ကတော့ဥညုယဟန်ဘွဲတော်ရှင်ဓမ္မရဇဖြစ်ပါလေ အရှင်တဘောတဇဟာ1328ခုငတော်လာကျော်ရှိရ1969ခုဖေဖော်ဝါရီလ4ရက်16ကြိမ်မြောက်မြန်မာလွတ်လပ်ရေးနေ့ကကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကို ဥပိ္ပေဆရာတင်ပြီးတိပိတကတရဓမ္မဘာနာဂာရိက အရှင်ဝိစိတ္တသာရာဘိဝင်သားကအနုသာရကနဲ့ ထမကမောဆရာဖြစ်ဆောင်ရွက်တော်မူကားကာရကဘင်္ဂါ15ပါးတို့ချီးမြှောက်ထောက်ပံ့ခြင်းကိုရခဲ့သောကြောင့်ပန်ဝေကယဟန်တော်ဖြစ်လာခဲ့ပါလေအရှင်ဓမ္မတသဟာလွန်ခဲ့တဲ့၄နှစ်ခန့်လောက်ကစပြီးလူဝတ်နဲ့ရေးသားပြုစုခဲ့တဲ့တစ်အမြတ်ဆုံးသုံးစုနှစ်အမြတ်ဆုံးရွှေပြည်သုံးအမြတ်ဆုံးအောင်ကြီးဆိုတဲ့ ကျမ်းစာအုပ်သုံးအလက်ကတောအပါဝင်ဖြစ်တဲ့အမြတ်ဆုံးသုံးစုကျမ်းလာတရားတော်တို့ကိုဟောကြားတော်မူပါမယ်။အရှင်မရဇမဟောကြားမီတရားပွဲသဘာပတိအနေနဲ့အရှင်ဓမ္မရဇ၏ဥပ္ပဇေဆရာဖြစ်တော်မူသောကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကအမြတ်ဆုံးသုံးစုတရားတော်နဲ့ဆက်လို့တရားနာပရိသတ်အပေါင်းသူတော်ကောင်းတို့ ကြိုတင်ပြီးပင်ပြီးလိုက်တဲ့အကြောင်းချက်ရာတို့ကိုမိတ်ကြတော်မူပါမယ်။ကောင်းစွာနာကြတော်မူကြပါခင်ဗျာ။ယနေ့စပြီးဟောပြောမဲ့တရားပွဲကတော့ဘာဝေကယဟန်တော်ရှင်ဓမ္မရဇဟောပြောမဲ့အမြတ်ဆုံးသုံးစုတရားပွဲဖြစ်တယ်။ မြတ်ဆုံးသုံးသူဆိုတာလည်းတခြားမဟုတ်ဘူးဗုဒ္ဓသာသနာဝင်တွေအများဆုံးဖြစ်တဲ့ကိုယ်ွယ်စည်းကနေတဲ့ဘုရားတရားသံဃာယရနာသုံးပါးပဲဖြစ်တယ်ဒီဘုရားတရားသံဃာယရနာသုံးပါးအကြောင်းဟာလူတိုင်းလူတိုင်းပြီးတဲ့ပြီးလိုက်တယ် ဗုဒ္ဓသာသနာဝင် ပုဂ္ဂိုလ်တွေအနေနဲ့ဆိုရင်တော့သာပြီးပြီးတဲ့ပြီးလိုက်သေးတယ်။ဘာကြောင့်လဲဆိုရင်ဒီယရဏသုံးပါးဟာဗုဒ္ဓသာသနာဝင်တွေရဲ့မြတ်ဆုံးအနေနဲ့သိမ့်ပိုက်ထားတဲ့ယရဏမြတ်အစ်စ်တွေဖြစ်နေလို့ပါပဲ။ဥပမာလောကမှာ ရွှေငွေကြောက်တံဗရမအစရှိတဲ့အဖိုးရံယရနာတွေရှိနေကြတယ်အဲဒီအဖိုးရံယရနာတွေရဲ့အဖိုးတံဘုံအသုံးကျဘုံ အကျိုးများဘုံကို လူတိုင်းလူတိုင်းသိသင့်သိလိုက်တယ်မိမိတို့ကိုယ်ပိုင်ရရှိအောင်လဲကြိုးစားလိုက်တယ်ရရှိထားတဲ့သူတွေမှာတော့ မိမိတို့ရထားတဲ့ယရနာတွေရဲ့အဖို့တန်ပုံထူးကြပုံကိုသိဖို့ရာဟာဘာတိလိုပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ကိုယ်ယရနာတွေကိုသေးသေးချာချာသိထားမှသာပြီးအလေးအမြတ်ပြုတယ်။ယူယူသေးသေးလဲစောင့်ရှောက်တယ်။အကျိုးရတဲ့လောက်ရအောင်လဲ ရွတ်ဆောင်နိုင်တယ်ဒါလိုပါပဲလူတိုင်းလူတိုင်းဟာချမ်းသာခြင်းကြတယ်ချမ်းသာခြင်းကြတဲ့လူတိုင်းဟာချမ်းသာစေနိုင်တဲ့ဘုရားတရားသံဃာအမြတ်ဆုံးယရနာတွေအကြောင်းကိုသိသင်ပြီးလိုက်တယ်သိပြီးတော့ရိုရိုသေးသေးလေးလေးမြတ်မြတ်ကိုယ်ွယ်စိကသင်စိကထိုက်တယ်

လွယ်လွယ်ကျင်းကျင်းနဲ့အသိဉာဏ်ပေးနိုင်တဲ့တရားစာအုပ်တစ်ခုရှိတဲ့နေတာကတော့ကြာပါပြီ။ဘုန်းကြီးကိုယ်တိုင်လည်းဒီလိုကျမ်းစာတစ်ခုဒီလိုကျမ်းစာအုပ်တစ်ခုပြုစုဖို့ကြံစည်ရင်းရှိပါတယ်။ဒါပေမဲ့အကြောင်းမညိုသေးလို့ယခုအထိတော့မအောင်မြင်သေးဘူး။ယခုဟောပြောမဲ့ ရှင်ဓမ္မရဇကတော့အခွင့်ရသည်အားလျော်စွာဒီအမြတ်ဆုံးသုံးစုဆိုတဲ့တရားစာတစ်ခုကိုသူညာမိသလောက်ပြုစုရေးသားလာခဲ့ပါတယ်ရေးသားပုံမှာလဲအမတန်တိကျခိုင်လုံပါတယ်ဗုဒ္ဓသာသနာလောကမှာအခိုင်အမာသာရကပြုရတဲ့စာပေဟာ တိပါဠိတော်နှစ်အထကထာသုံးဒီကလေးကန္ထန္တရာလို့ဒီလိုလေးမျိုးရှိတယ်ဒီလေးမျိုးထဲမှာတဏ္ဏဘအခိုင်မာဆုံးဘုရားဟောပါဠိတော်ကထုတ်ပြီးရေးသားထားချက်ကပဲများပါတယ်နိဏ္ဏဘအထကရာကဆိုရင် ပါဠိတော်ကလောက်မများမများဘူးနည်းပါတယ်၃နံပါတ်၄နံပါတ်ကတော့အနည်းငယ်လောက်သာပါဝင်ပါတယ်အဲ့ဒီအနည်းငယ်ဟာလဲပါဠိအထကထာမှာသက်ဝင်တဲ့စကားတွေကြီးပါပဲအဲ့ဒီအများဆုံးသုံးစုကျမ်းကိုဖြည့်ဆွဲနှုတ်ပဲပြင်ဆင်ပေးဖို့စောစောကလေးက

မချောမောတာကလေးများအရာသုံးစကားပင် ဖြစ်တော်လဲတပ်ပုံတန်ညွန်းနဲ့ညီဖြင့်ညီလိုက်တဲ့အချက်များရှင်းနောက်ပြောင်းလဲထားတဲ့အချက်များစသည်လောက်ပဲပြင်ရပါတယ်အချို့စကားလုံးကတော့ပါဠိနည်းအရာအတိအကျမဖြစ်ပေမဲ့အရာသုံးမြန်မာစကားအရာအချင်း ထင်ရှားပြီးဒီနာလေတဲ့တွင်အ ਨੇ ဒိဗေအားဖြင့်ပါဠိနဲ့အရတူနေတဲ့အတွက်အဲဒီလိုစကားလုံးကိုတော့မပြင်းမဲ့သူ့မူရင်းအတိုင်းပဲထားတာလည်းအ ਨੇ ငယ်ရှိပါတယ်ထူးခြားတာကတော့မာလီကျမ်းဂန္ဓဆရာတော်တစ်ပါးပါးကဒီလိုကျမ်းမျိုးကိုရင်းမယ်ဆိုရင်ယခု ရှင်ဓမ္မရဇရေးထားတဲ့ကျမ်းလောက်ပေါ်လွင်ခြင်းမပေါ်လွင်မယ်။ဘာကြောင့်လဲဆိုရင်ပါဠိကျမ်းဂန္ဓပုဂ္ဂိုလ်များမှာပါဠိကျမ်းဂန်များနဲ့တရားရေးမှစပြီးတိကျအောင်လဲယူဆရတယ်။နည်းနည်းတဲ့နည်းနည်းသဘောတွေကိုလည်းဖွင့်ပြရတယ်။ပါဠိပုပ္ပကိုထုတ်ပြပြီးညာမပြန်ဉာဏ်များကိုလည်းထုတ်ပြရတယ်။ ပါဠိအစဉ်ရှိတဲ့အတိုင်းပုပ္ပတ်တွေကိုမချုံးပဲအပြည့်စုံလဲထုတ်ပြရတယ်ဒါကြောင့်အဲဒီလိုကျမ်းစာဟောတိကျလွန်ပြီးကျေဝန်းတဲ့အတွက်တုတ္တနေတဲ့လူတွေကောင်းကောင်းမဖတ်နိုင်ဘူး။ဘာရှိကြည့်ရင်လဲနားမလဲသဘောမပေါက်တဲ့အချက်တွေကတော်တော်များများရှိနေတတ်တယ်။ အခုဟောပြောမဲ့မြတ်ဆုံးသုံးခုကျမ်းကတော့ရှင်ဓမ္မရဇကပါဠိကျမ်းကန္တတဝအနေနဲ့ရေးထားတာမဟုတ်ဘူးမိမိသရာတရားလျောက်ပါဠိအထက်ကထာမြန်မာဗျာမျိုးမျိုးတွေနဲ့ကန္တန္တရကျမ်းစာတွေကို ကြည့်ရှုလေ့လာပြီးတော့ငါသိသလိုသူများလည်း အလွယ်တကူနဲ့သိကြပါစေဆိုတဲ့စေရနာသမာသနာနဲ့ဒုညာမိသမျှရေးထားတဲ့ကျမ်းစာအုပ်ဖြစ်တယ်ဒီတော့ရှင်ဓမ္မရကမှာပါဠိကျမ်းဂန္ဓာပုဂ္ဂိုလ်များလိုပါဠိနည်းရတိကြဖို့ခက်စစ်တွေကိုထုတ်ပြဖို့အကျယ်တဝက်ပြည့်စုံဖို့ဆိုတဲ့တာဝန်တွေမှလွတ်ကင်းနေတယ် ဒီလိုလွတ်ကင်းပြီးလူအများလွယ်လွယ်ကူကူနဲ့နားလည်ဖို့ဆိုတဲ့အချက်တစ်ခုတည်းကိုသာဗราဏပြုပြီးရေးတဲ့အတွက်ဒီအမြတ်ဆုံးသုံးစုကြဟာကြည့်ရှုတဲ့လူတိုင်းလူတိုင်းကို အလွယ်တကူနဲ့သိနာလည်စေနိုင်တဲ့ဂုဏ်လူဝိသေသနဲ့ပြည့်စုံနေပါပေတဲ့။နောက်ပြီးတော့ ဒီအများဆုံးသုံးခုကျမ်းထဲမှာကျမ်းစာသာအဖြစ်နဲ့ပေါ်ပြထားတဲ့စကားတွေကလည်းအများအားဖြင့်ဘုရားကိုယ်တော်တိုင်ဟောထားတဲ့တရားစကားတွေဖြစ်တယ်။ဒါကြောင့်စာအုပ်ဖြစ်ကိုရောက်လို့ဒီကျမ်းစာကိုဖတ်ရင်ဖတ်တဲ့သူမှာဘုရားနဲ့ကိုယ်တိုင်တွေ့နေရသလို ဘုရားဤဩဝါဒစကားတွေကိုနာယူနေရသလိုလည်းဖြစ်ပြီးဝိတိသောမနာပါတွေကိုခံစားရနိုင်တယ်။ယခုရှင်ဓမ္မရဇဟောတဲ့တရားကို နားနေကြမှလည်းအဲ့ဒီမြတ်စွာဘုရားဤဩဝါဒတွေကိုကြားရရပါလိမ့်မယ်။အဲဒီလိုကြားတဲ့အခါမှာလဲဘုရားနဲ့တွေ့ပြီး ဘုရားစကားတော်တွေကိုကြားနေရသလိုအာယုံရောက်ပြီးတော့မိတိသောမနာတာနဲ့တကွသရာအစရှိသောဣန္ဒြေ၅ပါးတရားတွေပွားများရင့်ကျက်သွားနိုင်ပါတယ်ဒီလိုသရာအစရှိသောဣန္ဒြေ၅ပါးရင့်ကျက်တာဟာမရသေးမပြီးသေးသောမေဖို့နိဗ္ဗာန်ကိုရခြင်းပြီးခြင်းဤအကြောင်းဖြစ်ပါတယ် ဒါကြောင့်ဘာဝေကယဟန်တော်ရှင်ဓမ္မရဇကလည်းယခုတရားနာပရိသတ်တွေမှာသရာအစရှိသောဣန္ဒြေ၅ပါးတရားတွေဘွားများရင့်ကျက်ပြီးမရသေးမသိသေးတဲ့မေဖို့နိဗ္ဗာန်ကိုရာခြင်းသိခြင်းအကြောင်းဖြစ်ပါစေလို့ဤသာနဲ့သမာသနာဖြင့်ဟောကြားရန်ဖြစ်ပါတယ်။ တရားနာပရိသတ်များကလည်းယခုတရားနာနေကြမှာလေပီတိသောမနာတာနှင့်တကွသရာအစရှိသောအင်းသင်္ဃာပါတရားတွေပွားများခြင်းကျက်ပြီးမရသေးမသိသေးတဲ့မေဖို့နိဗ္ဗာန်ကိုရခြင်းအကြောင်းဖြစ်နိုင်တယ်လို့ယုံကြည်စိတ်ချပြီးယူသည်စွာနာကြားဖို့ပဲဖြစ်ပါတယ်ဤသို့ ခေါ်တဲ့သူရောနာတဲ့သူတွေပါဒီမြတ်ဆုံးသုံးစုတရားကိုယူသေးစွာဟောကြားယူသေးစွာနာကြားခြင်းဖြင့်မိမိတို့အလိုရှိရာတောင်းတအပ်သောမဲ့ညာဖူညာနိဗ္ဗာန်ကို လင်းမြန်စွာဆက်ရောက်၍မြေမောက်ပြုနိုင်ကြပါစေကုန်သတည်း သာ